အိန္ဒိယနဲ့အာဆီယံပူးပေါင်းပြီးမြန်မာပြည်ထနာဖြေရှာဖို့ကနေဒါအခြေစိုက် IFFIS တိုက်တွန်းဆိုတဲ့သတင်းကိုဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပြည်ထနာကိုဖြေရှာဖို့အိန္ဒိယနဲ့အာဆီယံတို့အတူလက်တွဲဆောင်ရွက်သင့်တယ်လို့ကနေဒါနိုင်ငံတိုရန်တိုအခြေစိုက်လူ့အခွင့်အရေးနဲ့လုံခြုံရေးဆိုင်ရာနိုင်ငံတကာအဖွဲ့ International Forum for Right and Security IFFIS ကပြောကြားလိုက်ပါတယ်။ မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်မှာနိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအခြေအနေဆိုးဝါးလာနေသလိုဒေသတွင်းမှာပါထိခိုက်လာနေတာအတွက်အာဆီယံကအဖြေရှာဖို့ကြိုးစားနေတာဖြစ်ပြီးမြန်မာနိုင်ငံအတွက်အာဆီယံကအထူးတန်တမန်ခတ်မှုနဲ့မူငါးချက်ပါဘုံသဘောတူညီချက်တွေရလာပေမဲ့အခုအထိမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောင်လန်းနိုင်ရေးကြိုးပမ်းချက်တွေအရာမထင်ပဲဖြစ်နေတယ်လို့ဆိုပါတယ်ဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယအနေနဲ့ရှေ့ဒေတာဦးစားပေးတဲ့မူဝါဒကိုကျင့်သုံးနေသလိုမြန်မာအိန္ဒိယရဲ့ပြည်နယ်၄ခုနဲ့ နင်းနမိတ်ချင်းထိစပ်နေတဲ့အပြင်လူမျိုးဘာသာယဉ်ကျေးမှုတွေပါဆက်နွယ်နေတာကြောင့်မြန်မာနယ်မစိမ်းတဲ့အနေအထားမှာရှိနေတယ်လို့ထောက်ပြပါတယ်။အာဏာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုစစ်တပ်ကပြင်းပြင်းထန်ထန်နှိမ်နင်းနေမှုကနေလက်ရှိမှာတည်ဆုံရတဲ့ပြည်သူ800ကျော်နဲ့အဖမ်းခံရသူ4000ကျော်ရှိလာနေပြီးအိန္ဒိချင်းထိုင်းနဲ့အိန္ဒိယဘက်ထွက်ပြေးခိုလုံနေရသူကလည်းတောင်းနဲ့ချီရှိလာနေတာဖြစ်ပါတယ်။ဒီလိုအခြေအနေမှာမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့ဥဆောင်မှုကိုထောက်ခံကြောင်း အစောပိုင်းကပြောကြားထားခဲ့တဲ့အိန္ဒိယအနေနဲ့အာဆီယံနဲ့လက်တွဲပြီးမြန်မာပြည်ထနာကိုအပြေရှာဖို့လုပ်တင်တယ်လို့လူခွင့်ရေးနဲ့လုံခြုံရေးဆိုင်ရာနိုင်ငံတကာအဖွဲ့ကပြောကြားခဲ့တာဖြစ်ပါတယ်။ီမော့ဆိုမြို့နယ်လူနေရက်ွက်တွေကိုစစ်ကောင်စီတပ်တွေကရဟတ်ရင်နဲ့ပုံကျဲလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့သတင်းကိုတင်ဆက်ပေးပါမယ်။မေလာ31ရက်နေ့ညနေပိုင်းကကယားပြည်နယ်ဒီမော့ဆိုမြို့ရှိလူနေရက်ွက်တွေကိုစစ်ရဟတ်ရင်နှစ်စီးပေါ်မှာပုံကျဲတိုက်ခိုက်ခဲ့ပြီး လက်နက်ကြီးများနဲ့ပါပစ်ခတ်ခဲ့ကြောင်းဒေသခံတွေကဆိုပါတယ်။လူနေရက်ွက်တွေကိုရဟရင်နှစ်စီးနဲ့စတင်တိုက်ခတ်ခဲ့ခြင်းဖြစ်ပြီး10မိနစ်အတွင်းဘုံ၅လုံးပစ်ခတ်ခဲ့ပြီးတနက်နဲ့လည်းအဆက်မပြတ်ပစ်ခတ်ခဲ့တယ်လို့သိရပါတယ်။လွိုင်ကော်ရှိအမှတ်356အမြောက်တပ်က120မမလက်နက်ကြီးကြီးများနဲ့ပါလူနေရက်ွက်တွေကိုပစ်ခတ်ခဲ့ခြင်းဖြစ်ကြောင်းဒေသခံတို့ကအခုလိုပြောကြားခဲ့ပါတယ်။မနန်းရေလွိုင်ကော်အခြေအနေကိုကျွန်တော်ပြောပြမှာဖြစ်ပါတယ်။ဘိုက်ကောကနေပြီးမှ ဒီမိုးဆိုဖက်ကို နေ့လယ်တနိုင်24မိနစ်ကနေမှ စပစ်တာဒီ7နိုင်8မိနစ်ထိ44လုံး ဖြစ်ပါပြီညနေပိုင်းလုံးကဟယ်လီကော်ပတာနှစ်စီးနဲ့လာပစ်တယ်နောက်ပြီး jet fighter ဒီတစီးနဲ့လည်းလာပြစ်တာတွေ့ရပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒီလရှင်ကျောင်းမှာရှိတဲ့တက်ကြီးရုံမပြေးနိုင်ဒုက္ခိတအဲ sister တွေဒီတခြားသူတွေကိုကျွန်တော်တို့ အများဆိုရင်နေတာဖြစ်ပါတယ်။လိုက်ကော်မြို့မှာနေထိုင်သူဒေသခံတို့ကလည်းလေကြောင်းနဲ့မတိုက်ခိုက်မီမွန်းလွဲတနာရီကန်ကလေးကလိုက်ကော်ရှိအမှတ်356အမြောက်တပ်ကအကြိမ်30နီးပါးပစ်ခတ်ခဲ့ကြောင်းနဲ့ဒီမော့ဆိုမြို့ဘက်သို့ပစ်ခတ်ခဲ့တယ်လို့ယူဆကြောင်းပြောပြခဲ့ပါတယ်။အဆိုပါဒေသတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းအမှောင်ချထားပြီးထိခိုက်ကြဆုံးမှုအခြေအနေတွေကိုတော့မသိရသေးပါဘူး။လက်ရှိမှာစစ်တပ်ကကြရပြည်နယ်အဝန်လန်းတွေကိုပိတ်ဆို့ထားပြီးမြို့တော်လွိုင်ကော်နဲ့တခြားမြို့များကြားသွာလာခွင့်ကိုလည်းပိတ်ထားတာကြောင့် ကုန်စီပြတ်တောက်မှာကိုဒေသခံများကစိုးရိမ်နေကြတယ်လို့သိရပါတယ်။မြန်မာစစ်ဘေးရှောင်တွေကိုကူညီရေးအတွက် NUG နဲ့ကိုရီးယားလွှတ်တော်အမတ်အွန်လိုင်းအစည်းအဝေးကျင်းပရဲဆိုတဲ့သတင်းကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။မီလာ31ရက်နေ့ကိုရီးယားစံတော်ချိန်နေ့လယ်4နာရီခွဲတောင်ကိုရီးယားနိုင်ငံလွှတ်တော်တွင်အစည်းအဝေးခန်းမှာ ပြည်သူ့အင်အားပါတီနဲ့နိုင်ငံခြားရေးဆိုင်ရာလွှတ်တော်ကော်မတီဝင်လွှတ်တော်အမတ်ကြီးဆောင်ဟိုးမှကမကထပြုလို့ရမြန်မာဒီမိုကရေစီပြန်လည်ရရှိရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပံ့ပိုးရေးဆိုင်ရာအွန်လိုင်းအစည်းအဝေးကိုကျင်းပပြုလုပ်ခဲ့ကြပါတယ်။အစည်းအဝေးကိုမြန်မာ NUG အစိုးရရဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနလွှတ်တော်အမတ်ကြီးဆောင်ဟိုးပြည်သူ့အင်အားပါတီစိုးကန်ဆော့ကိုရီးယားခရီးယန်ကျောင်းများအဖွဲ့ချုပ်ဥက္ကဋ္ဌ ဥယျာဉ်နိုင်ထွန်းပူရဲဥက္ကဋ္ဌစစ်အာဏာသိမ်းမှုစန့်ကျင်ရေး ကော်မတီကိုရီးယားဦးစိုးမိုးသူပူရဲဥက္ကဋ္ဌစစ်အာဏာသိမ်းမှုစန့်ကျင်ရေးကော်မတီကိုရီးယားနဲ့မစ္စတာဂျောင်ဘောလဲပူတွဲဥက္ကဋ္ဌမြမဒီမိုကရေစီကွန်ရက်တပ်ပေါင်းစုအသီးသီးတို့တက်ရောက်ဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးမှာလွှတ်တော်အမတ်ကြီးကမြမဒီမိုကရေစီရေးအတွက်၎င်းအစဉ်တစိုက်ဆောင်ရွက်လာခဲ့ကိစ္စတွေကိုရှင်းလင်းတင်ပြခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဝန်ကြီးဦးဝင်းမြတ်အေးကမြန်မာဒီမိုကရေစီရေးအတွက်စိတ်ဝင်တစားထောက်ခံအားပေးနေတဲ့တောင်ကိုရီးယားနိုင်ငံကိုအထူးကျေးဇူးတင်ကြောင်းပြောကြားက မြန်မာပြည်နိုင်ငံရေးအခြေအနေနဲ့စစ်ဘေးရှောင်များအကြောင်းတင်ပြခဲ့ပါတယ်။ဝန်ကြီးကလက်ရှိကျန်းဖက်စစ်ကောင်စီရဲ့မြန်မာပြည်သူလူထုအပေါ်လက်နက်အားကိုအနိုင်ကျင့်ကျန်းဖက်နေမှုများပြည်သူအစိုးရ NUG မှဒုက္ခရောက်နေတဲ့ပြည်သူများကိုကူညီထောက်ပံ့ပေးနေသည်များရင်းသူ NUG မှကူညီပေးနေသည်များအားစစ်ကောင်စီမှအနှောက်အယှက်ပေးနေခြင်းများကိုရှင်းပြကာ NUG အစိုးရအားတရားဝင်အတိအမှတ်ပြုပေးဖို့တောင်းဆိုခဲ့ပါတယ်။ ခရီးယန်ကျောင်းများအဖွဲ့ချုပ်ဥက္ကဋ္ဌဆိုးကန်ဆော့ကလည်းအဆိုပါနေ့ဟာဘာသာရေးပွဲတော်ကျင်းပတဲ့နေ့ဖြစ်သောကြောင့်အွန်လိုင်းမှာတဆင့်အစည်းအဝေးသို့အချိန်ပေးတက်ရောက်ခါအဖွဲ့ဝင်၉တန်းကျော်ရှိတဲ့မိမိတို့ခရီးယန်အဖွဲ့ကြီးကလည်းမြန်မာဒီမိုကရေစီပြန်လည်ရရှိရေးနဲ့လူသားချင်းစာနာတဲ့အကူအညီပေးဖို့အတွက်စီစဉ်ဆောင်ရွက်နေတာတွေကိုတက်ရောက်တင်ပြခဲ့ပါတယ်။အဲဒီနောက်မှာတော့တက်ရောက်လာသူတွေကတိလို့သူများအပြန်အလှန်မေးမြန်းကြပြီးအစည်းအဝေးကိုရုပ်သိမ်းခဲ့ကြပါတယ်။ ပြည်သူ့အစိုးရ NUG ကိုမြန်မာအစိုးရအဖြစ်တရားဝင်အသိအမှတ်ပြုဖို့တောင်ကိုရီးယားလွှတ်တော်အမတ်100နီးပါးသဘောတူလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဆက်လက်ပြီးမြမစီးပွားနလန်မထူနိုင်လျင်ဘိန်းထုတ်လုပ်မှုတိုးလာွယ်ရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါခံနေရတဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးခဲ့တဲ့နောက်မှာကြာဆင်းသွားတဲ့စီးပွားရေးတွေပြန်ပြီးကောင်းအောင်မလုပ်နိုင်ဘူးဆိုရင် မြန်မာနိုင်ငံတွင်ဘိန်းစိမ့်စိုက်ပျိုးရေးပြန်ပြီးတိုးလာနိုင်ခြင်းရှိတယ်လို့ UNDOC မူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံဟာဘိန်းဖြူထုတ်လုပ်တဲ့ကုန်ကျန်းဖြစ်တဲ့ဘိန်းစိမ့်ထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပြီးဒုတိယအများဆုံးနိုင်ငံကတော့မြန်မာနိုင်ငံဖြစ်ပါတယ်။ဒါအပြင်မြန်မာဟာဒီမူရစေတွေကိုအရှေ့နဲ့အရှေ့တောင်အာရှနိုင်ငံအများစုအတွက်အဓိကတင်ပို့နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ UNDOC ရဲ့မှတ်တမ်းအရမြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုဟာ2014ကစပြီးတဖြည်းဖြည်းကျဆင်းလာနေပြီး ပြီးခဲ့တဲ့နှစ်က metric တန်ချိန်405ပဲထုတ်တော့တာဖြစ်ပါတယ်။ဒါပေမဲ့အခုဆိုရင်လယ်သမားတွေအလုပ်သမားတွေအများစုဟာအလုပ်လက်မဲ့တွေဖြစ်နေတာကြောင့်ဘိန်းပြန်ဆိုင်ဖို့လှုပ်လာနိုင်တယ်လို့ UNDOC ကပြောကြားပါတယ်။ငွေကိုလွယ်လွယ်ကူကူနဲ့ရနိုင်တဲ့ဒီဘိန်းဆိုင်ပြုံးမှုကိုစင်ရရွနဲ့လာတဲ့ဒေတာကန်တွေပြန်ပြီးလှုပ်ဆောင်လာနိုင်ကြောင်း UNDOC ရဲ့ရှေ့တောင်အာရှနဲ့ပစိဖိတ်ဒေတာဆိုင်ရာကိုယ်စားလှယ် Jeremy ကပြောပါတယ်။အချိန်ထဲမှာပဲနှစ်ကုန်ချိန်ကစပြီးတရုတ်နဲ့နေဆက်ချင်းထိစပ်နေတဲ့လာအိုနိုင်ငံမှာ မီတာဖက်တမင်းထုတ်လုပ်တဲ့ဓာတုပစ္စည်းအမြောက်အများကိုဖန်ဆီးရမိခဲ့ပါတယ်။ဒီဓာတုပစ္စည်းတွေကိုတရုတ်စက်ရုံတွေကနေရွှေတရီကန်ဆေးချက်စက်ရုံတွေစီမူရစ်ဂိုင်းတွေကပို့ဆောင်နေတာဖြစ်ပြီးဒီမြန်မာနယ်စပ်မှာချက်လုပ်တဲ့မူရစ်ဆေးဝါးတွေဟာထိုင်းကတဆင့်အာရှပစိဖိတ်ဒေသကိုတင်ပို့နေတာဖြစ်ပါတယ်။ဒီနှစ်အတွင်းမှာပဲမြန်မာဘက်ကလာတဲ့မီတာဖက်တမင်းစိတ်ကြွစေတန်ပေါင်း300ကျော်ကိုဒီလမ်းကြောင်းပေါ်မှာဖန်ဆီးရမိခဲ့တာပါ။